မနေ့ကတကောလုံးရှူဝေးကြီးတဲ့မှာကျောင်းတိုက်ဆိုင်လို့အတိအတိဖြစ်ပေါ်လာတဲ့နာယုတ်ရှုွက်တရားလေးသူတို့ဖြစ်တဲ့မှာလိုက်ပြီးတော့ရှုလို့နာနာယုတ်ကြောက်ကြွဆက်ဖြစ်စီပြီးပမိုင်းနေတဲ့ကြည့်ပြီးတဲ့နောက် အတ္တဒိဋ္ဌိအစွဲနဲ့ဒီလိုအာရတုကအစွဲဥတ္တမရတုကအစွဲပါဒါလေးချစ်တဲ့နေရာချက်ပါပါတယ်အမှန်မြင်လို့ရှိရင်ဒီကောကမမှန်တာတွေကိုအမှန်လို့ဆွဲယူထားတာလေးတွေဟာစစ်စစ်ပြီးတဲ့အသိဉာဏ်လေးမြင့်တက်လာတဲ့လောက် သူကလည်းအစွဲလေးနဲ့လည်းချွတ်သွားတော့ဒါပေမဲ့လို့ကြောင်းကျိုးတဲ့ယုံနာတရားတွေရဲ့ဖြစ်ပေါ်ပြီးတောင်းလောက်နေပြီးတော့ကြောက်ွယ်သွားတာကိုပေါ့လေအဲဒါကိုမမြင်သေးဘူးဆိုလို့ရှိရင်တော့ကြောင်းကျိုးတဲ့တရားတွေကိုမှမြဲတယ်ဆိုတဲ့အစွဲပေါ့လေ အဲ့ဒါတော့မကင်းသေးပါဘူးမြဲရဆိုရင်အစမကင်းသေးဘူးဆိုလို့ရှိရင်ကောင်းစားချမ်းသာရဆိုရင်အစွဲပေါ့မိစ္ဆာပညာနဲ့ဒုက္ခပညာပေါ့ပါဠိလိုကတော့ဒီစွဲဒီမကင်းသေးဘူးအမြဲပုံဆင်းရဲပုံဒီအဖြစ်ကိုအခုလို့ ကိုယ်တိုင်ရှုနေရင်ကမတည်ဘူးဆိုလို့ရှိရင်သဘောတရားတက်တက်မြပဲဆိုတာပေါ့ဒီထဲမှာအတ္တမပါဘူးဆိုတာပေါ့လေမြဲနေတဲ့ကောင်းစားချမ်းသာကောင်းစားချမ်းသာရှိတဲ့အတ္တဆွဲလေးပါဒါလေးလည်းမသိနေဘူးဒီတော့မမြဲစင်းရဲ့သဘောပဲခေါ်တဲ့အပြစ်အနာစာတွေကိုမမြင်သေးဘူးဆိုလို့ရှိရင်တော့ အဲ့ဒီအပေါ်မှာဘာသာတတ်မဲ့တဲ့ဆွဲလာမှုလည်းပဲဖြစ်ရပါပဲဟမ်ကာမုပါဒံခေါ်ပါလေပါဠိလိုကတော့ဗမာလိုကတော့မမောတာပေါ့ဆာလောင်နဲ့တဏှာဖြစ်တဲ့ပုံမှာကိုယ်ထင်တဲ့အတိုင်းဖြစ်လာပြီဆိုလို့ရှိရင် အဲ့ဒီဘလဝအဲဒုဗ္ဗလတနာလေးကတစ်ဖြည်းဖြည်းအားကောင်းပြီးတော့ဘလဝတနာအရှိရောက်လာတခါတည်းမဆွတ်တော့ဖန်ကန်ထားတော့တာဘာကိုမွေးရလိုက်တဲ့အခါမှာလိုက်နေတဲ့ဘိုင်းကတော့ဒီခါကိုရလို့ရေးအတွက်ပေါ်တနာကျင်းတာဖာမိတာလည်းပဲတခါတည်းမလွတ်တော့ဘူးထိုက်ထားတာပဲခရီးရတော့ လိုက်တဲ့ပိုင်းကတော့သနာပေါ့ပြီးတဲ့ပိုင်းကတော့မလွတ်တော့ဘူးဆိုတော့ဥပါဒံပေါ့လိုက်နေတဲ့ပိုင်းကတော့ပါရတမကုအာနေမိတော်တဲ့ဆယောတဲ့ခါကျတော့ဆရာတော်အာနေရဘလဝတနာခေါ်တယ်ဒီတော့ငါကပဲမြင်တာပဲကြားတာလည်းလားစားတာထိတာပဲဆိုငါလေးတကောင်လည်းအနေနဲ့ပေါ့ဆွဲထားတာအသက်ရှင်နေတဲ့ကောင်လေးဒီဝါတာလေးတွေလည်းဆွဲထားတာ အဲဒီဇီဝအတ္တလေးဟာဌာနချုပ်အချက်ပိုင်းကပထမအတ္တကြီးအလိုရဖြစ်ရတယ်ဆိုတာလည်းလည်းလည်းဆိုရတာဒိဋ္ဌိဆိုရခေါ်ပါလားတကယ်ချုပ်ကြိမ်းတဲ့နိဗ္ဗာန်ရဲ့အေးမြပုံမကြည့်သေးဘူးဆိုလို့ရှိရင်ထေရမြာကြီးရှောက်လို့ပြီးတော့အတ္တကိမထာနိရောဂတို့ကာမတိခန္ဓိကနိရောဂတို့ဆိုတော့အစွန်းတစ်ဆက်ပဲရောက်ပြီးတော့ဘုရားအဲ့ဒါရောက်ကြည့်ရင်အတွက် သူတို့ကြီးအမှန်ခံပြီးအထောက်ကြရပါဒီလိုပြပရမသဆိုတာလည်းဖြစ်တာပါဒီလိုလုပ်လို့ရှိရင်ဒီလိုအငိမ့်တရတယ်ဆိုရောအငိမ့်တမမှန်တဲ့အငိမ့်တကိုရရှိရေးလွဲမှားတဲ့လမ်းစဉ်တွေလိုက်တော့ဒါလည်းဒိဋ္ဌိစံမျိုးပဲအလုံးပေါင်းလို့ရှိရင်စိတ်ဓာတ်ကြီးကမြစ်စားခံတော့တာပါလူရင်းကတော့တဏှာဆွဲလောင်းမှုနဲ့ဒိဋ္ဌိဆွဲလောင်းမှုဒီလိုမျိုးပါပဲ အဲဒီအစွဲလမ်းတွေကတကယ်ယုံနာတရားတွေကိုဟာအပြည့်မမြင်သေးလို့ရှိရင်တော့ပေါ်ပြီးတော့ကြောက်ကောင်းပေါ်လိုက်ကြောက်နေဆင်းရောဒီသဘောတိုင်းကြီးဖြစ်ပုံပေါ့လေဆင်းရဆိုလက္ခဏာသုံးပါမသိသေးလို့ရှိရင်တော့သာယာမှုဖြစ်သာယာမှုကဆွဲလာမှုဖြစ်ဒါတွေဆောက်ဆောက်သွားတော့တာပါပဲဖြစ်စေလိုက်မှတ်နိုင်လို့ ကြောက်ကြွတတ်တဲ့ဘဝမျက်စိရဲ့သဘောပဲလို့မတတိစရာသုံးမျိုးကြည့်ပြီဆိုလို့ရှိရင်ဘာရသမတာလည်းရှိဘူးဆွဲလမ်းတာလည်းရှိဘူးသဘောမှလည်းဒီပြည့်နေတော့အတ္တတိအစွဲတွေလည်းမရှိတော့ဘူးဖြစ်နေတာပဲဒီနည်းနဲ့ပဲအမှန်တိလို့သနာဆွဲဒိဋ္ဌိဆွဲတွေသိပြီဆိုလို့ရှိရင်ဒါအခိုက်အတန့်တော့သိတိကမီးတွေငြိမ့်သွားတာပဲ အဲ့ဒါဒီနေ့ပါဠိအထောက်ထားနဲ့ပါလိစာရလက်ရှိဖော်ဆက်ပြီးတော့ရှင်းလင်းတင်ပြပါဦးမယ်တရားအထုတဲ့ပုဂ္ဂိုလ်များသိရလေခါဘူးကတော့တိအတ္တကနုပ္ပသနာသာယာပွဲ ဆရာပွဲပေါ်မှာဆရာဆရာလို့ဒီလိုအမတတရှိတာဆန်းဆန်းအမတတမသိတာကိုကြည့်ပါတော့ပါဠိတော်အနိပသနာဆိုတာကတော့နာယုတ်တရားတို့အပေါ်မှာမတိကြီးစရာအပြစ်လို့ရှိတာ တာယာဆရာတို့တာယာပွဲလို့ရှိတာကတမျိုးမတိဆရာအပြစ်လို့ရှိတာကတမျိုးနှမျိုးရှိပါလားသူဖြစ်စေလိုက်ပြီးတော့မရှိဘူးဆိုလို့ရှိရင်မြင်ရတာလည်းကောင်းကြားတာလည်းကောင်းနားရတာလည်းကောင်းစားတာလည်းကောင်းကြည့်ရတာလည်းကောင်းအကုန်လုံးအကောင်းဆရာပွဲကြီးထင်မှတ်တာဆရာမှုဖြစ်တာပဲ အဲဒါကိုအစ္ဆရာနိဗ္ဗာန်ခေါ်ပါတယ်အဲဒီအစ္ဆရာအစ္ဆရာနိဗ္ဗာန်ရှိတဲ့ပုဂ္ဂိုလ်အစ္ဆရာနိဗ္ဗာန်ရှိလို့ခေါ်ပါတယ်ဒါကသူဖြစ်စေလိုက်ပြီးတော့မရှိတော့ကျုံ့မှလည်းမသိဘူး။သုံးကျိုးဆက်ဖြစ်စီကြီးရဲ့လည်းမသိဘူး။သုံးကျိုးဆက်ဖြစ်စီကြီးရဲ့အမြဲပုံဆင်းရဲပုံသဘောတိုက်ဖြစ်ပုံခေါ်တဲ့ ရှင်းရဆုံးမတိစရာလည်းပဲမမြောင်မလေးကြောက်ရမယ်ထင်တော့ပထမဆုံးသက်ရှင်နေတဲ့ဇီဝအတ္တလေးလို့ဒီဇာနာသာတိတိကိုကပြုသမျှသားတွေဟာအဲဒီဇီဝအတ္တလေးနဲ့လုံနေတယ်လို့ဒီလိုလည်းလွယ်မှာနာနဲ့ရုပ်ကျဲပြီးတော့ဖြစ်ပုံအမှန်မသိဘူးဆိုလို့ရှိရင် အဲ့ဒီဇီဝအတ္တလေးကိုရှိတယ်ဆိုဆွဲယူလိုက်တာအမှန်မမြင်တာကအပတိပတိအဝိဇ္ဇာဇီဝအတ္တလေးရှိတယ်ဆိုတာကတော့မိစ္ဆာပฏิပတိအဝိဇ္ဇာပါမသိဘူးဘယ်မှာဆိုသိဘူးမသိဘူးသိမှမှုအဝိဇ္ဇာကတစုံတစုံရှိဖြစ်သွားတယ်

အဲ့ဒါတလားဖြစ်တာတန်တာလို့ရတဲ့နေရာရပြီဆိုလို့ရှိရင်အဲ့ဒါလေးမထွက်တော့ဘူးခုနအရာကိန်းထားတော့တာပဲဆွဲလန်းတာပေါ့ဖာရသာသမီးလည်းဆွဲလန်းတာလည်းရှိတယ်ခုနငါကောင်လေးအရင်လည်းဆွဲလန်းတာရှိတယ်ငါကောင်လေးကလုံနေရဆိုတော့လည်းဆွဲလန်းတာရှိတယ်အကောင်ကြီးကမြင်ကြနာစာထိထိသွားတယ်ဆိုတော့ဒီလိုဆွဲလန်းတာရှိတယ်အဲ့လိုဖြစ်တော့လည်း စစ်ဌာနချုပ်ကပရမအတ္တခေါ်တဲ့မဟာဇမာကြီးအလိုရဖြစ်တယ်လို့ဒီလိုလည်းဆိုလာမယ်။သူပြုသမျှပေါ့လေ။အကုန်လုံးလိုက်လို့ရတယ်ဆိုတာပေါ့လေ။ဆိုလည်းဆိုလည်းမဖြစ်ဘူး။ဥပါဒံခေါ်တယ်။သာလောကုတဏဖြစ်လို့ရှိရင်ဥပါဒံလည်းဖြစ်တော့တာပါ။ဥပါဒံဖြစ်လို့ရှိရင်ဒီဇီဝတ္တလေးကောင်းစားရေးအတွက်မဟာဇမာကြီးအလိုကြရေးအတွက် ကောင်းဆိုအမျိုးမျိုးပေါ့လေခုံလုံးစိတ်ချအရှိဝေဖြစ်တော့တာဟွန်းကောင်းတာကြီးကြည့်လို့ရှိရင်လည်းအခုလိုလူဘောနတ်ဘောလေးတွေရောက်တာပါမကောင်းတဲ့သူချက်တွေကြည့်လို့ရှိရင်လည်းအောက်တန်းကျတဲ့ဘောတွေရောက်တာပေါ့ဆက်ဖြစ်တာအဲရောက်ပြီဆိုလို့ရှိရင်တော့အကုသိုလ်သူချက်ကြောင့်ဆန္ဒကြီးမှကိုကင်းမဲ့တဲ့ဘောဆိုးတွေရောက်ပြီဆိုလို့ရှိရင်စိတ်ဆင်းရဲတာပဲ ဘလို့လဲဆိုလဲကုသိုလ်လေးကြောင့်ကုသိုလ်ဒုက္ခလောက်ပေါ်ရောက်ကြလို့ရှိရင်လည်းကိုယ်နောက်ဒီဒုက္ခလေးတွေကိုရှိတော့ကိုရှိရစိတ်ရှိတော့စိတ်ရှိရမတက်တာလိုက်တာဒါကြီးကျော်တာဘဝဖြစ်စေတဲ့ကံရောက်လို့ရှိရင်ဘဝသတိဖြစ်လာတယ်ဆိုတဲ့ကူကပုံနာစီဒုက္ခလေးတွေကိုကိုယ်ရှိရစိတ်ရှိရရောဟမ်ခုဆွေးရတာလေးပါလေဒါလည်းဖြစ်ရတော့သာတည်ကြတယ် ပြီးတော့ဘဝဆိုတာဆွဲကြည့်လိုက်လို့ရှိရင်ဒုက္ခကတိဆိုတာပေါ့။ဆင်းရဲအဆူကြီးပဲဆိုတာပေါ့။အဲ့ဒီဆင်းရဲအဆူကြီးကိုဖြစ်နေတာ။ဒါကဘာဖြစ်လို့လဲဆိုတော့သွားချက်ပေါ်ဖြစ်ဖြစ်သမျှခန္ဓာတိုက်တာဖွင့်တာခေါ်တဲ့ကြောင့်ကျိုးစေရုံနဲ့တရားတွေပေါ်မှာသူရဲ့မမြဲခြင်းရဲ့သဘောပဲဆိုတော့ခြင်းရဆိုမမြင်လို့ဆိုတာကိုကျွန်တော်သွားပြီးတော့ကောက်ချက်ကြပါတယ်။ အာရိနောနိပဿနာဆိုတာကတော့အဲ့ဒီယုံနာတရားတွေပေါ်အပြည့်မြင်တာကြောင်းကျိုးစက်ပုံတွေပေါ့ကြောင်းကြောင်းအကျိုးဖြစ်ပုံဆရာဆရာကြောင်းကြောင်းဆရာဆရာအကျိုးဖြစ်ပုံတွေအခုလေးကြည့်လို့ညာမြင်ရှိသွားပြီဆိုလို့ရှိရင်ဆက်ရှိတဲ့အခါပေါ်ပြီးတော့ကြောက်ပါပုံလို့ရဲတာလေးပေါ်လိုက်ကြောက်ပြီးဆင်းရဲတာလေးကြောက်ွယ်ဆင်းတာလေး ကိုယ်လိုတိုင်းပါဆိုပြီးသူတစ်ပတ်တိုင်းသိဖြစ်နေဒီလမ်းကျင်တိုင်းပြီးသွားနေတာသူရာသီဥရုတွေအကြောင်းလည်းဖြစ်နေတာပူတိုင်းအေးတိုင်းဖန်ဖြစ်နေတာဆွဆွလိုက်၆ပြလိုက်လေရင်လိုက်လေတိုက်လိုက်ပါလေဒါရီတဲ့တကုရှိအလိုကြောင့်ဖြစ်ရတာမဟုတ်ဘူးသူရာသီလိုက်သူ့အတူဖြစ်နေတာကိုကအေးချိန်ကလည်းအေးချိန်ကအေးမှာကိုကပူချိန်ကလည်းပူချိန်ကကိုက သူသဘောတိုက်ကြည့်ဖြစ်သူလိုက်တယ်လိုက်ကြည့်သွားနေတာကိုယ်ရဲ့ကနိုင်ငံတရားရာလည်းပဲသူသဘောတိုက်ကြည့်ဖြစ်နေတာအခုလိုကြဘာမှဖြစ်တာအလိုရဖြစ်နေတဲ့အတ္တမရှိဘူးနိုင်ငံတရားတွေဟာလည်းအတ္တအလုံးတရားတွေကိုယ်ရအတ္တမဟုတ်ဘူးအနတ္တသူတို့မှလည်းကတ်နေတဲ့အတ္တဆိုတာလည်းမရှိဘူးအနတ္တစောင့်ကြည့်တဲ့ဖြစ်စီရာအကုန်လုံးအနတ္တကြီး ကြောင့်ကျိုးရဖြစ်စီနေတာကတစ်ခုမှသွားပြီးတော့ကတ်နေတယ်အတ္တကြီးလည်းမရှိဘူးနတ္တဆိုတာတိတ်ထင်ရှားတယ်အဲဒီကြောင့်ကျိုးတဲ့ယုံနာတရားတွေမှာမမြဲဆင်းရဲသဘောပဲလို့ရှိတယ်အမှတ်သား၃မျိုးဟာပါဠိလိုအာတိလောကခေါ်ရမတတိစီယာအပြစ်ပေါ့မတတိဆိုတဲ့ဟိုကအစာရဝယ်ဆိုရင်တော့ဒီကဒီစီယာပေါ့ယုံစီယာပေါ့ အဲ့ဒီလိုကြောက်မြင်တာအာရိနောနိဝသနာလို့ခေါ်ပါတယ်။အာရိနောနိဝသနာဖြစ်လို့ရှိရင်အပြည့်ရင်အပြည့်မရင်အကောင်းထင်တော့ဘာသာဆောင်မှုအစစီဒါရီမဆုံးနိုင်တော့ဖြစ်တာပဲ။အပြည့်မြင်ပြီဆိုလို့ရှိရင်မကောင်းနေဘူးကသွားပြီးတော့တောင်းတာပဲ။ဘယ်မှမတောင်းတာဘူး။မကောင်းရတဲ့မြင်ကြခြင်းနားခြင်းစားခြင်းသိခြင်းမတတိတရားတွေဘယ်မှမတောင်းတာဘူး။မတောင်းတာဘူးဆိုလို့ရှိရင်လည်း ဆွဲလန်းတာလည်းမရှိတော့ဘူးပေါ့ဒီနည်းနဲ့ပဲဒီခါလေးတောက်လျှောက်ရေးလို့လာပါကျွန်တော်အဲ့ဒါဒီနေ့ဘယ်အပေါ်မှာအတ္တရာနိဗ္ဗာန်နိဗ္ဗာန်ဖြစ်တယ်အတ္တရာနိဗ္ဗာန်ရှိသူဆိုတာဘယ်ရင်းဆိုတာပါလဲဘယ်အပေါ်မှာအာရိယမနုပဒနာဖြစ်တယ်အာရိယနုပတိပိုင်ရှင်တဲ့ပုဂ္ဂိုလ်ဆိုတာပေါ့လေနှစ်ပိုင်းခွဲပြီးတော့လက်တွေ့နဲ့ပေါင်းစပ်ရှင်းလင်းပါမယ် what ဘုရားမြတ်စွာဟောထားတာတော့ဥပါဒာနိယေစုဘိက္ခုေဓမ္မေစုအစ္ဆရာနုပစီနဝိဟရတောတဏှာပေါ့တဏှာပစ္စဥပါဒနာဥပါဒနာပစ္စဘောဘောပစ္စယဇာတိဇာတိပစ္စယဇရာမရဏသောကပိဋိတိဝဒုက္ခဒေါမနပါယသ သံဃဝတိဆိုဟောတာပါအဲဒီမှာဥပါဒာနိယဓမ္မစာတဏှာနဲ့အစွဲလန်းခံရတဲ့ဒွါဆဘာကဖြစ်ပြနေတဲ့အခန္ဓာတိုက်တာကွန်တာယုံနာတရားတွေပါပဲလက်ရှိအကောင်လေးလို့အထင်မှားခံရတာလည်းပဲဒီပေါ်မှာပါပဲအဲဒီအစွဲလန်းခံရတာလည်းပဲဒီဒီ တွားချောဖြစ်နေတဲ့အခန္ဓာစိတ်တာဝိန္ဒသုံးနဲ့တရားကြီးပေါ်မှာပါအဲဒီအစွဲခံအစွဲလန့်ခံတဲ့တရားတွေပါဠိလိုဥပါဒဏ်ကြီးရလို့ခေါ်ပါတယ်တဏှာတိတိလို့အစွဲလန့်ခံရတဲ့တရားတဲ့တွားချောပါကခန္ဓာစိတ်တာဝိန္ဒအနေနဲ့ပေါ့လေသုံးနဲ့တရားကြီးစစ်စစ်မပြဆက်ဆက်ပြီးတော့ဖြစ်နေတဲ့တရားတွေပေါ့ဟုတ်ပါလား အဲ့ဒါလေးကိုမြင်နဲ့ကြားတဲ့နားနဲ့စားတဲ့ထိတဲ့ကြည့်တဲ့အခိုက်အတန့်ဟာအမှန်တိုင်းနာယုရဲ့ကြည့်ရအောင်သုံးကျုပ်တဲ့ကြည့်ရအောင်သုံးကျုပ်တဲ့ဒီကိုမှမရရှိတဲ့သဘောပဲကြည့်ရအောင်လို့မရှိဘူးဆိုလို့ရှိရင်မသိဘူးပဲမသိအောင်လည်းဘုံအတိမားလို့ဖြစ်တာသာသိရတယ်အဲဒီလိုအစွဲလန့်ခံရတဲ့တရားတွေပေါ်မှာ တာယာဖွယ်လို့ထင်မှတ်ပြီးတော့နေနေတဲ့ပုဂ္ဂိုလ်တဲ့ဟွန်းသတ္တရာနိဗ္ဗာန်ရှိလို့ဆိုတာတာယာဖွယ်ကောင်းတယ်လို့ကောင်းတယ်လို့ဒီလိုမြင်ပြဟွန်းသုံးသပ်နေတဲ့ပုဂ္ဂိုလ်ရှုနေတဲ့ပုဂ္ဂိုလ်ပေါ့လေရှုနေတဲ့ပုဂ္ဂိုလ်ရှုပြီးတော့နေနေတဲ့ပုဂ္ဂိုလ်သောရထိုင်ရအရိယပုဂ္ဂိုလ်လေးလုံးမှာနေနေတဲ့ပုဂ္ဂိုလ်မှာဘာမှစိတ်အလုပ်ကမရှိတော့ 3နာရီစာရပါဘူး။ကောင်းတယ်ကောင်းကြီးလာတယ်လည်းပဲစာရပါဘူးတောင်းတာပါဘူး။ဆွဲရပါဘူးဒါဖြစ်မှာပါပဲ။အောက်တဏ္ဍပါဝတ္တိ။စာရပွဲလို့ထင်မှတ်ပြီးတော့နေတဲ့ပုဂ္ဂိုလ်ဟာကောင်းတာတွေမြင်ရင်ကြားရင်နားရင်စားရင်ဖြစ်ကြဆိုတော့ကောင်းတယ်ကောင်းတာတွေမြင်ကြားနာတာဖြစ်ကြတော့ဒါလည်းဖြစ်နေတာ။ဆရာလူရဲ့အချိန်ကစာရပါဘူး။ ညီမှုနဲ့ဆက်ပြီးအကြောင်းနဲ့ဆက်ပြီးနာမှုစာမှုချင်းမှုချင်းနဲ့ဆက်ပြီးဒါရောဖြစ်နေတာကိုယ့်အတွက်တဘုံသူရအတွက်ပါပဲပါလိမ့်အဲ့ရလာပြီဆိုလို့ရှိရင်အဲ့ဒါလေးဆွလန်းထားတယ်တဏှာကြီးအကြည့်ပါတယ်ရှင်စရာလို့မြင်ရမယ်စားမယုံမဲအကောင်းလို့ထင်လို့ရှိရင်မသိစရာလည်းပဲတတိလာတာပဲ ကောင်းလို့ထင်လိုက်အချိန်မှမှတော့သာရလာပြီပေါ့ထားလာပြီပေါ့ဒါပြတာတောက်လျှောက်ဆိုတာလေဒါကြီးသွားတော့တာပါပဲဒီမှာအဲ့ဒါလိုအဆွေရှိပါလားဥပဒဏ်ယေစုဘိခေတံမေစုအာဒီနဝနိမတိနဝိရတောတဏှာကြီးဥစ္စတိတဏှာကြီးတော့ဥပဒနာကြီးတော့ဥပဒနာကြီးတော့ဘဝကြီးတော့စသည်ပါလေ ဘော၆ပါးဖြစ်သည်အခါအတအတိုက်တာဖွင့်တာယုံနာတရားတွေပေါ်မှာယုံနာတရားတွေရလို့အမှန်တိုက်ပြီးသွားတယ်ခုနအတ္တတိအစွဲချက်တယ်စောင့်ကြည့်ကြည့်လို့ရှိရင်ဒီစိတ်ကိစ္စပေါ့ယုံမှတန်ပြရတယ်နဲ့ထင်းတယ်စောင့်ကြည့်တဲ့မြတ်ရှင်ရဲ့သဘောပဲဆိုတာပေါ့ဒီအဲ့ဒီအထိ ရှိပြီဆိုလို့ရှိရင်တော့အာရိယောနိဗ္ဗာန်ဖြစ်တော့တာပါအဲ့ဒီဉာဏ်ပိုင်ရှင်အာရိယောနိဗ္ဗာန်ဖြစ်တော့တာပါအဲ့ဒီအာရိယောနိဗ္ဗာန်ဖြစ်ပြီးတော့နေတဲ့ပုဂ္ဂိုလ်မှာပါရဝယ်ခြင်းလို့ပါရတောင်းတာဟုဆွဲလမ်းမှုဖြစ်ရတာအပြည့်မြင်မှတော့အကောင်းမထင်ဘူးဆိုလို့ရှိရင်တောင်းတာကလည်းမရှိတော့ဆွဲလမ်းတာလည်းမရှိတော့ဘူးအဲဒီအဆွဲလမ်းကြီး ချုပ်တာလည်းပါပဲ။ပါရမှုချုပ်လို့ရှိရင်ဆွဲလမ်းမှုစသည်လည်းချုပ်တော့တာပါ။ဆွဲလမ်းကဒီအာယုန်ကြီးရှိတဲ့ဘဝတွေကိုတောင်းတာကဒီအာယုန်ကိုတောင်းတာပြီးတော့အလုတ်ကဖြစ်လာတာကိုအဲဒါကြောင့်ဒီကံနဲ့နောက်ကံနဲ့အလုတ်ကြီးဖြစ်လာတာ။အလုတ်ကြီးကံနဲ့မလောက်တော့အဘုဒ္ဓနဲ့မလောက်တော့အဘုဒ္ဓကမရောက်တော့အောက်တန်းတဲ့ဘဝတွေကမဖြစ်နိုင်တော့ဘူးဇာတိဖြစ်တော့ဘောဓိစိတ်တတ်တဲ့ဝိတ္တ ကာမိကုသိုလ်လည်းဖြစ်တော့ဘူးကုသိုလ်ဖြစ်တော့ဘူးလို့လူဘဝနတ်ဘဝဒါတွေတိုင်းဖြစ်လို့ဥနာတိဒုက္ခကိုလည်းကျင်းတာပါလားဒီတော့အစစ်စစ်အစစ်စစ်ချုပ်ငိမ့်တော့လို့ရှိရင်နောက်တော့ဟာတွေလည်းချုပ်ငိမ့်တော့သိကြတာပေါ့လေဖြစ်စီကြည့်လိုက်လို့ဆိုလို့ရှိရင်အာကြောင်းချုပ်ရင်ကြီးလွယ်ပြီးတော့အဖြစ်တွေမြင်သွားတယ် ဒီဘုံနေမြင်သွားရင်ဆင်းရဲဘုံနေဒီကသူတော်တတ်တယ်ဘုံနေဖြစ်ပုံနေမြင်သွားပြီဆိုလို့ရှိရင်အနည်းအကျော်တဲ့ဥပမာလိုပေါ့ဒီနေ့သုံးဆွဲမဲ့အဝတ်ပုံမှာသုံးသုံးဆွဲနေတဲ့အဝတ်ပုံဟာဖြန့်ရှိတယ်တစ်ပေါက်ကနှစ်ပေါက်သုံးပေါက်အစဉ်တိုင်းမြင်သွားပြီဆိုလို့ရှိရင်ဒီဝတ်ကိုတော့မသုံးရင်တော့ဘူးငွေရှင်တော့ဘူးဘာဖြစ်လို့လဲပုံကြီးတွေ့နေလို့ ဒုက္ခတရားတွေပေါ်လူမျက်စိသဘောပဲခေါ်တဲ့မလို့ချင်းစရာမတကြီးစရာအပေါက်ကြီးသုံးပေါက်တွေ့သွားပြီဆိုလို့ရှိရင်ဒီပေါ်မှာကြီးဝင်မလဲပါကိုမလို့ချင်းတာတော့ကိုမျက်နှုံးနေတဲ့အဝတ်ထည်ပေါ်မှာပေါ်နေတဲ့အပေါက်ကြီးပေါ်မှာအပြစ်မြင်ပြီးတော့မလို့ချင်းလာလားသုံးပေါက်အဲ့ဒီအပေါက်သုံးပေါက်ရှိတဲ့အဝတ်ထည်ပေါ်မှာ မလို့ကျင်တာလားကြီးမိတာလားဆိုတော့အဲ့ဒါတော့စဉ်းစားမှာပေါ့တဲ့ပေါ်မှာကိုယ်ကိုဥဖို့ရပြင်ဆင်တဲ့အချိန်ပေါ်မှာဖြန့်ကြည့်လို့အပေါက်သုံးပေါက်မြင်သွားပြီဆိုလို့ရှိရင်မမြင်ခင်ရတော့ဒီအချိန်လေးဟာအရှင်လည်းကောင်းတယ်အသာလည်းကောင်းတယ်ချောင်းရက်တယ်စသည်ပေါ့ဒီ ညှက်လို့တဲ့စိတ်တွေပေါ့လို့ရှင်တဲ့စိတ်တွေပေါက်နေနေတာလို့ဒီအပေါက်သုံးပေါက်ကိုမြင်သွားပြီဆိုလို့ရှိရင်တော့ပေါက်သုံးပေါက်မမြင်ခင်ကဒီပုံကဆွဲလမ်းမှုနဲ့မြင်ပြီးတဲ့အခါမှာစိတ်ကြောင်းလုံးကိုတော့ခြားလိုက်လို့ရှိရမှာပဲဒီတော့စိတ်ထားကြောင်းသွားတာဟာမလို့ခြင်းတာဟာဒီဟိုအထက်ဟိုရှိနေအပေါက်သုံးပေါက်ဟောမလို့ခြင်းတာလား ဒီအပေါင်းသုံးပေါင်းရှိနေတဲ့အထက်ပေါ်မှာမလို့ကျင်တာလားဆိုတာပေါ့အပေါင်းသုံးပေါင်းမှာမလို့ကျင်ဘူးဆိုလို့ရှိရင်တော့ဖာသေးပြီးတော့ဝိချင်တော့ဝဲမှာပေါ့အပေါင်းမရှိပြီးတာအဲ့ဒီခိုက်တာကတော့အဲ့ဒီအပေါင်းသုံးပေါင်းအရှိရဲ့အထက်ပေါ်မှာမလို့ကျင်တာပါပဲမမောမရှိတာပါပဲ အဖြစ်တင်မြင်သွားပြီကိုအဖြစ်မမြင်တော့အကောင်းရှင်တာပေါ့အဖြစ်တင်မြင်သွားတဲ့ခါကျတော့ဒီမှာတာယာမှုဆွဲလမ်းမှုဆိုတာရှင်းသွားပြီပေါ့အနိစ္စမြင်လို့ရှိရင်ဒီပုံမှာကိုယ်လိုတိုင်းဖြစ်ဘူးဆိုတော့အနိစ္စတော့မရှိဘူးဆိုတော့တည်သွားတယ်ကိုယ်လိုတိုင်းမရှိဘူးဆိုတော့လည်းတည်သွားတယ်ကိုယ်နဲ့မဆိုင်တဲ့လို့တစိမ့်တစိမ့်သဘောမျိုးလည်းဖြစ်သွားတယ်ဒီထဲမှာအနိစ္စတော့ထုတ်ကြည့်လို့ရှိရင် ချင်းကြီးဆိုတာပေါ့ဖွက်လက်ချင်းဖြစ်သွားတာအဲ့ဒါကြီးကောင်းမြင်သွားတာအနတ္တဆင်ညာလည်းမြင်သွားတာအနတ္တနိဗ္ဗာန်လည်းဖြစ်သွားတာပါဆိုတော့အပြစ်မြင်တော့ကိုယ်ယုံနာဖြစ်စဉ်ပေါ်မှာအပြစ်မြင်တော့တချို့နိုင်ငံသားတွေကဒါဝိပဿနာတရားဟာသက်သက်စိတ်တကြအောင်လုပ်ကြတယ်။ဘာကောင်းတယ်လဲဆိုတာပေါ့လေဒီလိုပဲဒီလိုအာမထုတ်ဆိုရင်အရင်ပြောတာ နိစ္စဒုက္ခအနတ္တအမှန်မမြင်တော့အကောင်းမခံဘူးပေါ့တကယ်အမှန်မြင်သွားပြီဆိုလို့ရှိရင်ကိုယ်ထင်ကြီးတဲ့ဟာပေါ်မှာအပြစ်တင်ရလာပြီးတော့ဒီမှာတကယ်အမှန်သိမှုဖြစ်လာတယ်အပြစ်ရှိနေတဲ့ယုံနာတရားပေါ်မှာအပြစ်ခံပြီးရှုနေရမြင်သွားတာဟာကိုယ်လိုတိုင်းမဖြစ်ဘူးတသိမ့်ပြင်မှာဖြစ်ဘူး ဒီထဲမှာအပြစ်သာသာရဲ့သူဘာမှမရှိပဲနဲ့တုံညဖွက်လိုက်ပြီးဖြစ်ပေါ်ဆိုတော့သာမန်တိုင်းမြင်တော့တာအရှိအရှိတိုင်းမြင်တော့တော့အဲဒီအရှိအရှိတိုင်းမြင်သွားတာကတော့ကိုယ့်အတွက်ဘောဆင်းရ၃ယောက်ကြီး၃ယောက်ကိုရာအတိညာနဲ့အခြေခံကောင်းသွားတာဟွန်းဤစံဖို့ရအတွက်ကိုအခြေခံကောင်းသွားတာအမိုက်ပုံတွေက အဲအမြင့်သာသာထုတ်ဆိုတာမျိုးလိုပေါ့လေမိုက်ကုံပုံအမိုက်ကုံလိုက်ထားလိုက်လို့ရှိရင်တော့ဒီဩဇာပဲဖြစ်မှာပေါ့သို့တော့ဒီရဲကလူသုံးတုံးနိုင်တော့အောင်ပေါ့လေဒီစိတ်လေးတွေဆွပြီးတော့သူကလည်းဒီကောင်းစားပြီးတော့လူသုံးပြည့်ပြည့်ပြောင်းလုပ်လိုက်လို့ရှိရင်အဲတော့အဆုံးချလာတယ်ပေါ့မိုက်ကုံလေးဒါလိုပါပဲအမိုက်ကုံနဲ့တူရဲ့ခန္ဓာကိုယ်ကြီးတွေကတကယ် ရှုလို့ရှိရင်အတီလေးတွေကတော့တိတ်ညံလို့ရကောင်းတယ်ဆိုတာပေါ့လေမှတ်ပုံတွေကရွှေထုတ်တဲ့ကြီးပေါ့လေအတိအကျရသွားတာကတော့ဘယ်လိုကောင်းတာပဲဆိုတာပေါ့ဘယ်လိုစိတ်တကြအောင်ရလို့တော့မဟုတ်ဘူးအတိရှိတဲ့ခန္ဓာကိုယ်ကြီးကိုဆွလွတ်နိုင်တဲ့အတွက်အကျိုးအမြတ်တွေကတော့တကယ်အရှိကိုအရှိတိုင်းရှိနေလိုက်တာတော့အဲ့ဒါအမြတ်ထွက်တာကိုယ်ပါကိုဆွလွတ်လိုက်ရတာကပြိဿာကခေါ်ပါတယ် တကယ်အသိဉာဏ်စစ်စစ်ရလိုက်တာကတော့ပရိက္ခဟခေါ်တဲ့ပိုင်ဆိုင်သွားတယ်ဒီတော့စိတ်ဆက်ကြပြမဟုတ်ဘူးဆိုတာပေါ့လေဘဝဒုမြောက်ကြီးအတွက်အမြတ်ကြီးဆက်လိုက်တာပဲဆိုတာအဲ့ဒီပြောရမှာဒီလိုဘဝဖြစ်စဉ်ပေါ်မှာအပြည့်မြင်လာပြီဆိုလို့ရှိရင် ဒီဘဝကိုရင်းနှီးပြီးတော့ပေါ့လေအတိရှိနေတဲ့ဘဝကိုရင်းနှီးပြီးတော့အတိတ်သာသာကြီးထုတ်တာဆိုတော့ပြိဿံဘာဝနာတရားအမခံပါလို့ပြောအတိတ်တွေရင်းလာတော့ဒီအတိရှိတဲ့ဟာကိုရေရဆွရဲလာတာပဲရေရကြီးဆွနေတာပဲတရားကိုဆွနိုင်နေတယ်အလုတ်ကပို့ပြီးတော့ဖြစ်လာတယ်အလုတ်ပို့ဖြစ်လာနေတယ်အတိညာဉာဏ်နဲ့တိုးတက်ပြီးတော့ရင်းချက်ပြီး ကိုယ့်အတွက်အမြတ်တွေအစွဲလမ်းနေခြင်းပြီးတော့အမြတ်တွေထွက်လာနေတယ်။ဆိုတော့တစ်ဖက်ကအဖြစ်မြင်လို့ခန္ဓာကိုယ်ကြီးကိုဆွလွတ်နိုင်ပြီဆိုလို့ရှိရင်ဆွလွတ်နိုင်တော့ပဋိက္ခာဆိုတာပေါ့လေအမြတ်တွေထွက်လာမှာပါပဲ။အဲဒါနောက်နေ့ကျမှဆက်ဆက်ပြီးတော့ဟောရမှာပေါ့လေ။ဒီနေ့တော့တနိုင်ကြီးဆိုတော့ဒါပဲတွေ့ရအောင်လို့။သာဓုသာဓုသာဓု